ခန်းကြီး20အငယ်1မှ8ဒါဝိဒ်သည်ယာမမြို့နာရုတ်ရွာမှပြေး၍ယောနသန်ထံသို့ရောက်ပြီးလျှင် ကျွန်ုပ်သည်အဘယ်သို့ပြုပြီးသနည်းအဘယ်အပြစ်ရှိသနည်းခမည်းတော်သည်ကျွန်ုပ်အသက်ကိုရှာမိအကြောင်းကျွန်ုပ်သည်အဘယ်ဒုစရိုက်ကိုပြုပြီးသနည်းဟုမေးတော်ယောနသန်ကဤအမှုဝေးပါစေသောတင်သည်မတေရကျွန်ုပ်အဖသည်ကျွန်ုပ်အားမပြောဘဲအမှုအကြီးငယ် တစုံတစ်ခုကိုမျှမပြုတ်တတ်ဤအမှုမှန်လျင်ကျွန်ုပ်မသိစေခြင်းဟာအဘဲကြောင့်ွက်ထမ်းမည်နီဤအမှုမမှန်ဘူးဟုပြန်ပြော၏ဒါဝိကလည်းကျွန်ုပ်သည်တင်ဤမိတ်ဆွေဖြစ်ကြောင်းကိုတင်ဤအဖသည်အမှန်တည်သည်ဖြင့်ယောနသန်စိတ်မသာရှိမိကိုစိုးရင်၍သူသည်ဤအမှုကိုမသိစေနှင့်ဟုပြောဆိုပါပြီအကယ်စင်စစ်သာဝရဖျား အသက်ရှင်တော်မူသည့်အတိုင်းတင့်အသက်လည်း ရှင်သည့်အတိုင်းကျွန်ုပ်နှင့်တေဘေးဆက်ကြမှာအသွာတလှမ်းသာ ရှိပါသည်ဟုအကျိန်နှင့်ဆို၏ယောနသန်ကလည်းတင့်စိတ်နှလုံးအလိုရှိသည့်အတိုင်းကျွန်ုပ်ပြုပါမည်ဟုဒါဝိဒ်အားဆိုလျင်ဒါဝိဒ်ကနက်ဖြန်နေ့သည်လဆန်းနေ့ဖြစ်၍ကျွန်ုပ်သည်ရှင်မင်းနှင့် အတူစပွဲတော်နားမှမထိုင်ဘဲမနေသင့်သို့တော်လည်းကျွန်ုပ်တွား၍သုံးရည်နေ့ညဦးတိုင်အောင်တော၌ ပုန်းရှောင်လျက်နေပါရစေ။တင်းအဖသည်ကျွန်ုပ်မရှိသည်ကိုမှတ်မိလျင်ဒါဝိဒ်၏အဆွေမျိုးအပေါင်းတို့သည်နှစ်စဉ်ပွဲခံခြင်းရှိသောကြောင့်မိမိနေရာဘဲလင်မြို့သို့တွားရမည်အကြောင်းကြက်ကြက်အခွင့်ပံပါ၏ဟုလျှောက်ပါ အဖကကောင်းပြီဟုဆိုလျင်ကိုရော့ကျွန်သည်ချမ်းသာရပြီသို့မဟုတ်အလွန်စိတ်ဆိုးလျင်ဘေးပြုမိအကြံရှိသည်ကို သဘောကျပါကိုရော့ကျွန်၌ ကျေးဇူးပြုပါဒါဝရဖျားဤပရိညင်ကို ကိုရော့ကျွန်နှင့်ဖွဲ့ပါပြီ သို့တော်လည်းကျွန်ုပ်၌အပြစ်ရှိလျင်ကိုရော်တိုင်တပ်ပါအဘဲကြောင့်အဖထံသို့ ဆောင်သွားရပါမည်နည်းဟုယောနသန်အားဆို၏အငယ်9မှ23ယောနသန်ကထိုသို့သောအမှုဝေးပါစေသောကျွန်ုပ်အဖသည်တင်၌ဘေးပြုမည်ဟု အကြံရှိသည်ကို ကျွန်ုပ်သည်အမှန်သိလျှင်၊သင့်အားမပြောဘဲနေလိမ့်မည်လောဟုဆို၏။ဒါဝိဒ်ကလည်း၊ခမည်းတော်သည်ကြမ်းတမ်းစွာပြန်ပြောလျှင်၊ကျွန်ုပ်အားအဘယ်သူကြားပြောလိမ့်မည်နည်းဟုယောနသန်အားမေးသော်၊ယောနသန်က၊ငါတို့သည်တောသို့သွားကြကုန်အံ့ဟုဒါဝိဒ်အားဆိုလျက်၊နှစ်ယောက်တို့သည်တောသို့ထွက်သွားကြ၏။ယောနသန်ကလည်း၊ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရား အသက်ရှင်တော်မူသည့်အတိုင်းနက်ဖြန်နေ့တပည့်နေ့၌ကျွန်ုပ်အဖကိုစုံစမ်းသောအခါသူသည်ဒါဝိဒ်၌ကောင်းသောအကြံရှိ၍တင့်ကို ကျွန်ုပ်မကြားလိုက်ဖဲနေတော်၎င်းသို့မဟုတ်ကျွန်ုပ်အဖသည်ဘေးပြုခြင်းငှာအလိုရှိ၍တင်သည်ငြိမ်ဝတ်စွာတွားရမည်အကြောင်းကျွန်ုပ်တတိမပေးမလွတ်လိုက်ဖဲနေတော်၎င်းဒါဝရဖျားသည် ထိုမြတ်မကယောနသန်ကို ပြုတော်မူစေတည်း ထာဝရဘုရားသည်ကျွန်ုပ်အဘနှင့်အတူရှိခဲ့ပြီးသကဲ့သို့သင်နှင့်အတူရှိပါစေသော။သင်သည် ကျွန်ုပ်အသက်ရှင်စဉ်အခါ၌သာအသက်ချမ်းသာစေခြင်းငှါ၊ထာဝရဘုရားအလိုတော်အတိုင်းကျေးဇူးပြုရမည်မက၊ထာဝရဘုရားသည်ဒါဝိဒ်၏ရန်သူအပေါင်းတို့ကို မြေကြီးပေါ်ကပယ်ရှင်းတော်မူသောနောက်မှာလည်း၊ကျွန်ုပ်အမျိုးအနွယ်၌အစဉ်အမြဲကျေးဇူးပြုရမည်ဟုဒါဝိဒ်အားဆိုသဖြင့်၎င်း၊သစ္စာပျက်လျှင် ဒါဝိဒ်၏ရန်သူတို့အားဖြင့်ဒါဝရဖျံအပြစ်ပေးတော်မူစေတည်းဟုဒါဝိဒ်၏အမျိုးအနွယ်နှင့် ပရိညင်ဖွဲ့သည်ဖြင့်၎င်း ကိုဝိညာဉ်ကိုချစ်တကဲ့သို့ဒါဝိဒ်ကိုချစ်သောကြောင့်ချစ်သောစိတ်အားကြီး၍ဒါဝိဒ်အားအထက်ထကျိန်ဆို၏တပန်းယောနသန်ကနက်ဖြန်နေသည်လန်ဆန်းနေဖြစ်၍တင်ထန်ရန်အရက်လက်လျင်တင်မရှိကြောင်းထင်ရှားလိမ့်မည်တင်သည်၃ရက်နေပြီးမှအလင်းမြန်ဆင်းလာသည်ဖြင့် အရင်အမှုရှိစဉ်ပုန်းရှောင်၍နေရအရက်တို့ရောက်လျင်အေးစေလကြောက်နှမ်းမှနေရမည်ကျွန်ုပ်သည်လည်းစက်ကို ပြစ်ဟန်ပြု၍ထိုကြောက်နှမ်းတို့မြားသုံးစင်းပြစ်မည်မြားတို့ကိုတွား၍ရှာကြည်ဟု လူကလေးကို စေခိုင်းသောအခါမြားတို့သည်နှင့်အနားမှရှိ၏ကောက်တော်ဟုတေချာစွာ ပြောလျင်လာခဲ့ပါဒါဝရဖျားအသက်ရှင်တော်မူသည့်အတိုင်းဘေးမရှိ ချမ်းသာရပြီသို့မဟုတ် မြားတို့သည် နင့်ကိုလွန်ပြီဟုလုလင်အားဆိုလျှင်သွားလော့။ထာဝရဘုရားသည်သင့်ကိုလွှတ်လိုက်တော်မူ၏။ယခုငါတို့နှစ်ယောက်ပြောသောအမှု၌ကား၊ထာဝရဘုရားသည်သင်နှင့်ကျွန်ုပ်စပ်ကြားမှာအစဉ်ရှိတော်မူစေသတည်းဟုဒါဝိဒ်အားပြောဆိုလေ၏။ဒါဝိဒ်သည်တော၌ပုန်းရှောင်၍နေ၏။လဆန်းနေ့ရောက်မှ ရှင်ဘုရင်သည် စားတော်ခေါ်ခြင်းဟံထိုင်၏ထုံးစံတိုင်းထရန်နာမှာရှင်မင်းထိုင်လင်ယောနသန်ထ၍အာဗနာဒီရှောလူအနာမှာထိုင်၏ဒါဝိဒ်၏နေရာထိုင်ရာသည်လက်၏တို့ရတွင်ရှောလူက အကြောင်းစုံတစ်ခုရှိလိမ့်မည်သူသည်မစင်ကြဲအကယ်၍သူသည်မစင်ကြဲဟုထင်မှတ်၍ထိုနေ့၌တိတ်ဆိတ်စွာနေ၏နေ့ပြန်နေ့လဇန်နှစ်ရက်နေ့၌ဒါဝိဒ်၏နေရာထိုင်ရာသည်လက်တော်ကြောင့် ရှောလူကယေရှဲသားသည်စပွဲတော်သို့မနေ့ကမလာယနေ့လည်းမလာဘဲအဘဲကြောင့်နေသည်ဟုသားတော်ယောနသန်အားမေးလျင်ယောနသန်ကဒါဝိဒ်သည်ဘဲလင်မြို့သို့တောရမည်အကြောင်းကြက်ကြက်အခွင့်ပန်လျက်ကျွန်ုပ်တောရသောအခွင့်ကိုပေးပါလောအကျွန်ုပ်ဆွေအမျိုးတို့သည်ထိုမြို့၌ရစ်ပွဲကိုဆောင်ကြပါ၏အကျွန်ုပ်အကိုလည်းမှားလိုက်ပါပြီစိတ်တော်နှင့် တွေ့သည့်မှန်လျင် အကျွန်ုပ်သွား၍အကိုတို့ကိုမြင်ရမည်အကြောင်းအခွင့်ပေးပါလောဟု တောင်းပန်ပါ၏ထိုကြောင့်စပွဲတော်သို့မလာပါဟုရှောလူအားလျှောက်လေ၏ထိုအခါရှောလူသည်ယောနသန်ကိုအမျက်ထွက်၍မြောက်မှထားသောမိမ၏သားတင်းဒီကိုယ်တိုင်အဆက်ကွဲသည့်တိုင်အောင်၎င်းတင်းအမိအဝတ်ချွ၍အဆက်ကွဲသည့်တိုင်အောင်၎င်းရေရှဲ၏သားဖက်၌နေဒီကိုငါမသိသလောရေရှဲ၏သားသည် မြေကြီးပေါ်မှာအသက်ရှင်သည့်ကာလပတ်လုံးတင်နှင့်တင်၏နိုင်ငံမတည်ရယခုဆေလွတ်၍သူ့ကိုခေါ်ခဲ့သူသည်အသေးခံရမည်ဟုဆိုလျင်ယောနသန်ကဒါဝိဒ်သည်အဘဲကြောင့်အသေးခံရမည်နီအဘဲတို့ပြုပြီးသည်နည်းဟု အဖရှောလူအားမေးလေတော့ရှောလူသည်ယောနသန်ကိုမှန်စေခြင်းဟံလှန်တူကိုလက်လွတ်၍ထိုးလေ၏တို့ဖြစ်၍အဖသည်ဒါဝိဒ်ကိုတတ်မိအကြံရှိသည်ကိုယောနသန်သည် တိသဖြင့်အမျက်ထွက်၍ထိုလန်ဆန်းနှစ်ရက်နေ၌အစာမစားဘဲထသွား၏မိမိအဖသည်ဒါဝိဒ်ကိုအဆက်ခွဲသောကြောင့်ဒါဝိဒ်အတွက်ညှိုးငယ်သောစိတ်ရှိ၏ငယ်35မှ42နန်နဲ့ရောက်မှဒါဝိဒ်နှင့်ချင်းချက်သောအချိန်၌ယောနသန်သည် လူကလေးကိုခေါ်၍တောသို့တွား၏လူကလေးအားလည်းပြေတော့ငါပြစ်သောမြားတို့ကိုရှာတော့ဟုဆို လူကလေးသည်ပြေးသောအခါသူ့ကိုလွန်အောင်မြှားတစင်းကိုပစ်လေ၏။ယောနသန်ပစ်သောမြှားကျရာအရပ်သို့ လူကလေးရောက်သောအခါ၊ယောနသန်က၊မြှားတစင်းသည်နင့်ကိုလွန်ပြီမဟုတ်လော။ကြိုးစား၍အလျင်အမြန်ပြေးတော့။မနေနှင့်ဟု လူကလေးနောက်မှာဟစ်လေ၏။လူကလေးသည်လည်းမြှားတို့ကိုကောက်၍မိမိသခင့်ထံသို့ပြန်လာ၏။သို့ရာတွင်လူကလေးသည်ထိုအမှုကိုနားမလည်။ယောနသန်နှင့်ဒါဝိဒ်သာနားလည်ကြ၏ ယောနသန်သည်မိမိလက်နက်တို့ကို လူကလေး၌အပ်၍မြို့ထဲသို့ယူသွားတော့ဟုဆို၏လူကလေးသွားသောနောက်ဒါဝိဒ်သည်တောင်မျက်နှာရက်ကထ၍မြေပေါ်မှပြက်ဝလျက်သုံးချိန်တိုင်အောင်ဥညွတ်ပြီးလင်သူတို့သည်တယောက်ကိုတယောက်နမ်းလျက်မျက်ရည်ကျလျက်ဒါဝိဒ်သည်တာ၍ပြုသည့်တိုင်အောင်ပြုကြ၏ယောနသန်ကလည်းသာရဖျားသည်တင်နှင့်ကျွန်ုပ်ဆက်ကြား သင်အမျိုးအနွယ်နှင့်ကျွန်ုပ်အမျိုးအနွယ်ဆက်ကြမှာအစဉ်အမြဲရှိတော်မူစေတည်းဟု၍သာရဘုရား၏နာမတော်ကို တိုင်တည်သည်ဖြင့်ငါတို့နှစ်ယောက်သည်ကျိန်ဆိုကြသည်ကိုထောက်၍ငြိမ်ဝတ်စွာသွားတော်ဟုဒါဝိဒ်အားဆိုလျင်ဒါဝိဒ်သည်ထသွား၍ယောနသန်လည်းမြို့ထဲသို့ဝင်လေ၏